အခန်းကြီး30အငယ်1မှ73ယောရှုသည်ယေရီခိုမြို့နှင့်မင်းကြီးကို ပြုတ်တကဲ့သို့ အာဤမြို့နှင့်မင်းကြီးကိုတိုက်ယူ၍ရှင်းရှင်းဖြစ်စည်းကြောင်းကို၎င်းဂိဘောင်မြို့သားတို့သည်ဣဒရေလအမျိုးသားတို့နှင့်မိတ္တဟာယဖွဲ့၍အတူနေကြောင်းကို၎င်းယေရုရှလင်မင်းကြီးအဒေါနိစေတက်သည်ကြားသောအခါဂိဘောင်မြို့သည်မြို့တော်ကဲ့သို့ကြီးစွာသောမြို့ အာဣမြို့ထက်ကြီး၍မြို့သားယောက်ျားအပေါင်းတို့သည်ခွန်အားနှင့်ပြည့်စုံသောကြောင့်အလွန်ကြောက်ရွံ့ကြ၏ထိုအခါယေရုရှလင်မင်းကြီးအဒေါနိစေတက်သည် ဟေဗြုန်မင်းကြီးဟောဟံယာမုတ်မင်းကြီးပိရံလာခိရှမင်းကြီးယာဖြာဧဂလုမင်းကြီးဒေပိရတို့ထံသို့ဆေလွတ်၍ဂိဘောင်မြို့သည်ယောရှုမှဆ၍ဣဒရေလအမျိုးသားတို့နှင့် မိတ္တဟာယဖွဲ့သောကြောင့်ထိုမြို့ကိုလုံကြံခြင်းငှာငါထံသို့လာ၍ငါနှင့်အတူကူညီကြပါဟုနှိုးဆော်သည့်အတိုင်းယေရုရှလင်မင်းကြီးဟေဗြုန်မင်းကြီးယာမုမင်းကြီးလာခိရှမင်းကြီးဧဂလုမင်းကြီးဒီဟုသောအာမောရိမင်းကြီး၅ပါးတို့သည် စီဝေး၍မိမိတို့ဘိုးပါစစ်တီအပေါင်းတို့နှင့်တကွစစ်ချီ၍ဂိဘောင်မြို့ရှိမှတတ်ချလျက် စစ်တိုက်ကြ၏ဂိဗောင်မြို့သားတို့သည်ယောရှုရှိရာဂိလဂလမြို့သို့ဆေလွတ်၍ကိုရောဤကျွန်တို့ကို ကြည့်ရှုလျက်နေတော်မမူပါနှင့် အလင်းအမြန်ကြွ၍မဆကဲတင်တော်မူပါ တောင်ပေါ်မှနေသော အာမောရိမင်းကြီးအပေါင်းတို့သည်ကျွန်တော်တို့ကိုတိုက်ချင်းဟံစီဝေးကြပါပြီဟုလျှောက်ကြ၏ယောရှုသည်လည်းစစ်မှု၌ကျင်လည်သောသူ ခွန်အားကြီးသောသူရဲအပေါင်းတို့နှင့်တကွဂိလဂါလမြို့မှ တက်သွားလေ၏။ထာဝရဘုရားကလည်း၊သူတို့ကို မကြောက်နှင့်။သင်၏လက်၌ငါအပ်မည်။သင့်ရှေ့မှာလူတစုံတယောက်မျှမခံမရပ်နိုင်ရာဟုယောရှုအားမိန့်တော်မူ၏။ယောရှုသည်ဂိလဂါလမြို့မှတညဉ့်လုံးချီသွား၍ရန်သူတို့ကို အမှတ်တမဲ့တိုက်သဖြင့်၊ထာဝရဘုရားသည် သူတို့ကိုဣသရေလအမျိုးသားရှေ့မှာ ရှုံးစေ၍ဂိဘောင်မြို့အနားမှာကြီးစွာသောလုတ်ကြံခြင်းအဖျင်တတ်၍ဘေတော်ရုံမြို့သို့သွားသောလမ်း၌လိုက်လျက်အဇေကာမြို့မက္ကဒာမြို့တိုင်အောင်လုတ်ကြံတော်မူ၏ထိုသူတို့သည်ဣဒရေလလူတို့ရှေ့မှပြေး၍ဘေတော်ရုံမြို့သို့ဆင်းသွားရာတွင်သာရဖျားသည်မိုးကောင်းကင်မှ ကြီးစွာသော မိုးတီကိုအဇေကာမြို့တိုင်အောင် သူတို့အပေါ်၌ချတော်မူ၍ သူတို့သည်ဣသရေလလူတို့၏ထားကြောင့်တည်သည်ထက်မိုးသီးကြောင့်သာ၍တည်ကြ၏ထိုတို့အာမောရိလူတို့ကိုဣသရေလအမျိုးသားတို့၌အတော်မူသောနေ့မှာယောရှုသည်ထာဝရဘုရားကိုဆုတောင်းပြီးလျှင်အိုးနေတင်သည်ဂိဘောင်မြို့၌၎င်းအိုလတင်သည်အာယလုံချိုင်၌၎င်းညင်ဝတ်စွာနေလော့ဟုဣဒေလအမျိုးသားများရှိတွင်မွဲ့ဆိုသည့်အတိုင်း ဣဒရေလလူတို့သည်ရန်သူတို့အားအပြစ်ဒဏ်မပေးမိတိုင်အောင် နေသည်ငြိမ်ဝတ်စွာနေ၍လသည်ရက်လေ၏ရာရှာဤစာ၌ပါဒီကမိုးကောင်းကင်အလယ်၌နေသည်ရက်နေ၏ဝင်မြဲဝင်အံ့သောငါတနေ့လုံးအလင်မပြုတ်ပါသည်မဟုတ်လော အငယ်၁၄မှ၂၁ထာဝရဘုရားသည် လူစကားကိုနားထောင်၍ ထိုသို့သောနေ့တနေ့မျှမဖြစ်စဖူး။နောက်တဖန်လည်းမဖြစ်။အကြောင်းမူကား၊ထာဝရဘုရားသည်ဣသရေလအမျိုးဘက်မှာစစ်တိုက်တော်မူ၏။ထိုနောက်၊ယောရှုသည်ဣသရေလလူအပေါင်းတို့နှင့်တကွဂိလဂါလတပ်သို့ပြန်သွား၏။မင်းကြီးငါးပါးတို့သည် ပြေး၍မက္ကဒါလှိုဏ်ခေါင်း၌ပုန်းလျက်နေကြ၏။မက္ကဒါလှိုဏ်ခေါင်း၌ပုန်းလျက်နေသောမင်းကြီးငါးပါးကိုတွေ့ပါပြီဟု ယောရှုအားကြားလျှောက်လျင်ယောရှုကလှိုင်ကောင်းဝအပေါ်မှာကြီးစွာသောကြောက်တို့ကိုလှိမ့်ပုံ၍လူဆောင်တို့ကိုထားကြလော့တင်တို့မူကားမဆိုင်မလင့်ရန်သူတို့ကိုလိုက်၍မိသမျှသောသူတို့ကို ကွပ်မျက်ကြမြို့တဲသို့မဝင်စေကြနှင့်တင်တို့၏ဖျားသခင်သာရဖျားသည် သူတို့ကိုတင်တို့လက်၌အတော်မူပြီဟုမှားထားလေ၏ယောရှုနှင့်ဣဒရေလ လူတို့သည်ရန်သူတို့ကိုကြီးစွာသောလုပ်ကြံခြင်းအားဖြင့်သုတ်သင်ပယ်ရှင်းပြီးမှ၊ကျန်ကြွင်းသောသူအချို့တို့သည်ခိုင်ခံ့သောမြို့သို့ဝင်၍နေကြ၏။လူအပေါင်းတို့သည်ယောရှုရှိရာ မက္ကဒါတပ်သို့ငြိမ်ဝပ်စွာ ပြန်လာကြ၏။ဣသရေလလူတစုံတယောက်ကိုအဘယ်သူမျှအပြစ်မတင်ရ။22 ယောရှုကလည်းလှိုင်ကောင်းကိုဖွင့်ပြီးလျှင် ထိုမင်းကြီးငါးပါးတို့ကိုလှိုင်ကောင်းတဲကထုတ်၍ငါထောင်သို့ဆောင်ခဲ့ကြဟုမှားလိုက်သည့်အတိုင်းသူတို့သည်ပြု၍ယေရုရှလင်မင်းကြီး ဟေဗြုန်မင်းကြီးယာမုတ်မင်းကြီးလာခိရှမင်းကြီးဧဂလုမင်းကြီးငါးပါးတို့ကိုလှိုင်ကောင်းတဲကဆောင်ခဲ့၍ယောရှုထံသို့ရောက်ပြီးမှယောရှုသည်မိမိနှင့်အတူစစ်ချီသော ဗိုလ်မင်းတို့နှင့်ဣသရေလလူအပေါင်းတို့ကိုခေါ်လျှင်၊ချဉ်းလာကြ။ဤမင်းကြီးတို့၏လည်ကုပ်အပေါ်၌ခြေကိုတင်ကြဟုဗိုလ်မင်းတို့အားဆိုသည်အတိုင်း၊သူတို့သည်ချဉ်းလာ၍ထိုမင်းကြီးတို့၏လည်ကုပ်အပေါ်၌ခြေကိုတင်ကြ၏။ယောရှုကလည်း၊သင်တို့တိုက်ရသော ရန်သူအပေါင်းတို့ကိုထာဝရဘုရားသည်ဤကဲ့သို့ ပြုတော်မူမည်ဖြစ်၍၊မကြောက်ကြနှင့်။စိတ်မပျက်ကြနှင့် အာယူ၍ရဲရင်ချင်းရှိကြလောဟု ဆိုပြီးမှထိုမင်းကြီးတို့ကိုဓာနှင့်ကွပ်မျက်၍တစ်ပင်ငါးပင်တို့၌ဆွဲထားလေ၏ညဦးတိုင်အောင်တစ်ပင်၌ဆွဲထားပြီးမှနေဝင်ချိန်ရောက်သောအခါယောရှုစီရင်သည့်အတိုင်းတစ်ပင်မှချပြီးလျင်သူတို့ပုံးလျက်နေရာလှိုင်ကောင်း၌ပစ်ထား၍လှိုင်ကောင်းဝပေါ်မှကြီးစွာသောကြောက်တို့ကို စုပုံကြ၏ထိုကြောက်ပုံသည် ယနေ့တိုင်အောင်ရှိ၏အငယ်28မှ34ထိုနေ့၌ယောရှုသည်မက္ကဒါမြို့ကိုတိုက်ယူ၍မြို့နှင့်မင်းကြီးကိုဓာနှင့်လှုပ်ကြံပြီးလျှင်မင်းကြီးနှင့်တကွမြို့သားအပေါင်းတို့ကိုတယောက်မျှမကြံကျွင်းရဘဲရှင်းရှင်းဖြစ်စည်းလေ၏ယေရိခေါမင်းကြီးကို ပြုတကဲ့သို့မက္ကဒါမင်းကြီးကို ပြုသည် ထိုနောက်ယောရှုသည်ဣသရေလလူအပေါင်းတို့နှင့်တကွမက္ကဒါမြို့မှလိဗနမြို့သို့ချီသွား၍တိုက်သဖြင့်၊ထာဝရဘုရားသည်ထိုမြို့နှင့်မင်းကြီးကိုဣသရေလလူတို့လက်၌အပ်တော်မူ၍၊မြို့နှင့်မြို့သားအပေါင်းတို့ကိုတယောက်မျှမကျန်ကြွင်းရဘဲထားနှင့်လုပ်ကြ၍၊ယေရိခေါမင်းကြီးကို ပြုသကဲ့သို့ထိုမင်းကြီးကိုပြုကြ၏။ယောရှုသည်ဣသရေလလူ အပေါင်းတို့နှင့်တကွလိဗနမြို့မှ လာခိရှမြို့သို့ခြီသွား၍တပ်ချလျက်တိုက်ကြ၏ဒါဝရဘုရားသည်ထိုမြို့ကိုဣဒရေလလူတို့လက်၌အတော်မူသည်ဖြင့်ဒုတိယနေ့၌ရ၍လိဗနမြို့ကို ပြုတကဲ့သို့ထိုမြို့နှင့်မြို့သူမြို့သားအပေါင်းတို့ကိုဓာနှင့်လှုပ်ကြံကြ၏ထိုအခါဂေဇာမင်းကြီးဟောရန်သည်လာခိရှမြို့ကို ကူညီမိဟုလာသောကြောင့်ယောရှုသည် ထိုမင်းကြီးနှင့်သူ၏လူအပေါင်းတို့ကို တယောက်မျှမကြံကျွင်းရဘဲရှင်းရှင်းလှုပ်ကြံလေ၏တဖန်ယောရှုသည်ဣဒရေလလူအပေါင်းတွင်တကွလာခိရှမြို့မှအေဂလိုမြို့သို့ခြီသွား၍တတ်ချလျက်တိုက်ကြ၏အငယ်35မှ43ထိုနေ့ချင်းတွင်ရ၍လာခိရှမြို့ကို ပြုတကဲ့သို့ထိုမြို့နှင့်မြို့သူမြို့သားအပေါင်းတို့ကိုဓာနှင့်လှုပ်ကြံ၍တနေ့ချင်းတွင် ရှင်းရှင်းဖြစ်စည်းကြ၏ တဖန်ယောရှုသည်ဣသရေလလူအပေါင်းတို့နှင့်တကွဧဂလုမြို့မှ ဟေဗြုန်မြို့သို့ခြီသွား၍တိုက်ကြ၏ရသောအခါဧဂလုမြို့ကို ပြုတကဲ့သို့ထိုမြို့နှင့်မင်းကြီးကို၎င်းထိုမြို့နှင့်ဆိုင်သောမြို့ရှိသမျှတို့ကို၎င်းမြို့သူမြို့သားအပေါင်းတို့ကို၎င်းတယောက်မျှမကြံကျွင်းရဘဲဓာနှင့်လှုပ်ကြံ၍မြို့နှင့်မြို့သားအပေါင်းတို့ကိုရှင်းရှင်းဖျက်ဆီးကြ၏တဖန်ယောရှုသည် ဣသရေလလူအပေါင်းတို့နှင့်တကွဒေဗိရမြို့သို့ပြန်လာ၍တိုက်ကြ၏ထိုမြို့နှင့်မင်းကြီးကို၎င်းထိုမြို့နှင့်ဆိုင်သောမြို့ရှိသမျှတို့ကို၎င်းရ၍ဒါနှင့်လှုပ်ကြံသဖြင့်မြို့သားအပေါင်းတို့ကိုတယောက်မျှမကြံကျွင်းရဘဲရှင်းရှင်းဖြစ်စည်းလေ၏ဟေဗျုံမြို့လိဗနမြို့နှင့်မင်းကြီးကို ပြုတကဲ့သို့ဒေဗိရမြို့နှင့်မင်းကြီးကိုပြုတည် ထိုသို့ဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရားမှာထားတော်မူသည်အတိုင်းယောရှုသည်တောင်ပေါ်အရပ်တောင်မျက်နှာအရပ်ခြိုင်သေးအရပ်စမ်းရွေတွင်အရပ်ရှိသမျှတို့နှင့်တကွာမင်းကြီးအပေါင်းတို့ကိုလှုပ်ကြံ၍အသက်ရှင်သောသူတယောက်မျှမကြံကျွင်းရဘဲရှင်းရှင်းဖြစ်စည်းလေ၏ကာဒီရှဘာနာမြို့မှဆ၍ဂါဆမြို့တိုင်အောင်၎င်းဂေါရှင်ပြည်တလျှောက်လုံးနှင့်တကွာ ဂိဗောင်မြို့တိုင်အောင်၎င်း လုပ်ကြံ၍ဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရားသည်ဣသရေလအမျိုးဘက်မှစစ်တိုက်တော်မူသောကြောင့်ထိုပြည်များနှင့်တကွမင်းကြီးအပေါင်းတို့ကိုတခါတည်းအောင်လေ၏ထိုနောက်ယောရှုသည်ဣသရေလလူအပေါင်းတို့နှင့်တကွဂိလဂါလတပ်သို့ပြန်သွား၏